မနေ့က positive ကနှမျိုးရှင်းလင်းတင်ပြသွားပါတယ်အသွင်ဆောင်သတိအဲပဝိကိတာနဲ့အကျင့်ဆောင်ပဝိကိတာရှင်ဟမ်းများမှာတော့ရွေကျက်ကောင်းကောင်းရွေကျက်မှန်မှန်နဲ့ရှင်ဟမ်းပြည့်ရောက်လာပြီဆိုလို့ရှိရင် ဒီဟာတွင်ဆောင်တဲ့အချိန်ကစပြီးတော့ဆိုင်ရာဆိုင်ရာမြတ်စွာဘုရားရဲ့အဆုံးအမဒီလိုတော်ကြီးပညာအကျင့်သိက္ခာပါကျင့်သုံးတော့တာပါပဲကျင့်တော်လည်းဖြစ်သွားတော့ကျင့်သုံးနိုင်သလားကျင့်သုံးလို့ရှိရင်ရှိခွင့်ရှိတဲ့သောဘတ္တမောဟ ကိလေသာအကျံအလအနုတွေသူတို့နေရာမရဘူးဖြစ်ခွင့်မရဘူးဆိုတော့ဖြစ်ခွင့်မပေးတာဖြစ်ခွင့်မရတာဖြစ်ခွင့်မပေးတာတွေကိုလေနှင်ထုတ်တယ်ခေါ်တာပဲတူတယောက်ဖြစ်ဖြစ်အများဖြစ်ဖြစ်မလူရင်ဘူးဆိုလို့ရှိရင်အဲ့ဒီနေရာဌာနကသူ့နေရာမပေးပဲထားလိုက်တယ် ဒါနှင်ထုတ်ရရောက်တာပါပဲကိလေသာချစ်ခွင့်မပေးတာဝဲတာထွက်ခွာကြည့်တယ်နှင်ထုတ်တယ်ပယ်ထုတ်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲ့ဒီအကျင့်ဆောင်ဒီဟန်မျိုးကိုဒါမြတ်စွာဘုရားကဖြီးပြတော်မူပါတယ်အတွင်သာဆောင်ထားပြီးတော့အကျင့်မရှိဘူးဆိုလို့ရှိရင်ပူရှာဝန်တန်းဖြစ်တာပါပဲ ပူရှာဝန်သားတော်ဟုတ်ကောပူရှာဝန်ကြီးဖြစ်သွားသာသနာဝန်ကြီးဟုတ်ဒီလူတို့ရဲ့ပစ္စည်းတွေကခံယူပြီးတော့ဒီလက်သမားကြီးရှင်ညာယဟန်အလုမဲ့တာဘလို့ပစ္စည်းတွေကခံယူစားပြီးတော့အလုလည်းပဲသွားပါလိမ့်ဟုတ် လက်ကစွာလုံးလက်မဲ့ဆိုတာမျိုးလိုပေါ့။ပစ္စည်းလေးပါးစားပြီးတော့အလုံးလက်မဲ့ဖြစ်သွားတော့အဲဒီဘဝဟာတော့အတိတ်ပဲမရှိပါဘူး။ဒါကပြီးရတာများပြီးတော့အည်အသွေးရှိသူတိတ်မများလာဘူး။အဲဒါဒီရှင်ရောရှင်ရောမိတ်ဆိုင်ကရှင်နာတယ်ကိုအရေးကြီးပါလား။လူကြောင့်နေတော့ ဘာဖြစ်ဖြစ်တော့အညီမရဘူးလားလို့အမေးကြရှိပါတယ်ဘာဖြစ်ဖြစ်တော့အညီခံမဟုတ်ပြင်လေလို့အလုပ်သဘောကတော့ီလကလွဲလို့ရှိရင်ကျန်တဲ့သမာဓိတိခါပညာတိခါများခြေဟန်းရတဲ့ဓာတ်တွေဖြစ်နေရတာပဲ။ ဒီလကတော့လူများမှာဆိုလို့ရှိရင်အများဆုံး7ပါးဒီလပါပဲ7ပါးဒီလဆိုအကောင်းကြီးလုံလောက်လို့ပါလေဒီလနဲ့အကျဉ်းစားကိရိတာတွေကိုပယ်နေရပယ်နေသမာဓိတိတ်ကပညာတိတ်ခါတွေကလည်းပဲဖြစ်ဆက်ပြဆွဲရစွာရှိမှလို့ရှိရအောင်လို့ပါစိတ်ကလေးသူစီးနေနေပြီးတော့တည်တည်နေလို့ရှိရင်ဒါလည်းပဲအလတ်စားကျန်အအနုစားကိရိတာတွေ ထွက်ခွာစီရရောက်တာပါပဲအလုပ်သဘောကတော့အကျင့်ဆောင်ရရှိရဲ့ပြိတ္တာတွေကိုထွက်ခွာစီသူနှင်ထုတ်သူပယ်သူသူရတာပါပဲလုပ်သဘောတွေကဟုတ်လို့ရတယ်ဒါမှလို့ပပ္ပိတိကတော့အမြင်ရဘူးဆိုတာအပြည့်မဆောင်ပေမဲ့လို့အကျင့်ဆောင် ဖြစ်တော့ရသော်ဆိုင်အလိုတော်ရအချိန်ရပါပဲအဲ့ဒီလိုဆက်လို့ရှိရင်လူတွေဟာမြေသားမျိုးတွေယောဂီတွေဟာမိမိတို့ဘဝအတိတ်ပဲရှိနေတာပါမနည်းရလည်းပဲယောဂီဆိုတာရှင်းပြပါတယ်ယောဂီဆိုတဲ့စကားနဲ့ပပိစ္စတဆိုတဲ့စကားကလုံးလာကွဲတယ်အတိတ်ရောအတူတူပါပဲယောဂီပြီးသားရဲ့ပပိစ္စတဖြစ်တာ မြေသားမြေသမီးတွေကယောဂီတည်သားလို့ရှိရင်ယောဂီမတည်သားတဲ့အရှင်ဆန်းကြီးတဲ့ပါတယ်လို့ဒီလိုဆိုရမှာပါပဲ။အဘိဓိတအမိရရတယ်လို့ဒိက္ခုလို့အမိရပါတယ်။ဘုရားမဟာတိပဋ္ဌာနာတုတ်ဟာဘုရားမြတ်စွာကဣဒဘိက္ခုဒိက္ခု ကာယက ानु အစီဝေဒီစသည်ဟောဒီအဲမှာဘိက္ခုအမိတတ်ပြီးတော့ဟောထားပါတယ်အဲတော့ဘိက္ခုအမိတတ်ပြီးတော့ဟောတော့လူလေးနဲ့မဆိုင်ဘူးလို့ဒီလိုတော့သိခါလို့မရပါဘူးဘာဖြစ်လို့လဲဆိုတော့တကယ်ဘိက္ခုဟာဒီသိက္ခာ၃ရပ်ပါလေပฏิပတ်တိကို ဖြည့်စွမ်းနိုင်ပါတယ်ဒီကတော့ဖြည့်စွမ်းနိုင်တဲ့ပုဂ္ဂိုလ်ပါတော့ကျက်ကောင်ရတရားကြားလာတဲ့နေရာမှာရှင်ရဟန်းများကတော့ရှိတန်းကခေါ်လို့ရှိတန်းကပုဂ္ဂိုလ်ကိုအမြင့်မြတ်ထားပြီးတော့ကောင်းတာပြီးတော့ဘိက္ခုဘိက္ခုလို့ခေါ်လို့ရှိပါတယ်ယဟန်ဒီဘိက္ခုဒီလို့ဆိုလို့ရှိပါတယ်အခါကတော့ စိတ်ခုအပြည့်စိတ်ခုနေနဲ့ဥပစကဥပစိကတွေလည်းပဲစိတ်ခုထဲမှာအလိုလိုပါသွားပါလေ။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့နီးနဲ့ယူရလို့ရှိရင်ဘယင်မင်းတရားဆက်လာပြီဆိုလို့ရှိရင်ဘယင်မင်းတရားတက်တက်တာမဟုတ်ပါဘူးသူရဲ့အဆိုင်ရနေလည်းပဲတခါတည်းပါလာတာပါပဲ။ သို့တော့ဘုရင်ဘင်းကတော့သူကတော့ပြတ်သားတဲ့ပုဂ္ဂိုလ်ကိုလို့သူ့ကိုခေါင်းတက်ပြီးတော့ဗောလေအချုပ်ချာနေတဲ့ပရဏာနိနဲ့သူရတာပါ။မြတ်စွာဘုရားတရားတော်ကိုခံယူတဲ့ပုဂ္ဂိုလ်တွေထဲမှာဆိုလို့ရှိရင်ဟလိုများကရှိသားကပြတ်သားတာခေါ်လို့မြတ်စွာဘုရားအရှိတမ်းပုဂ္ဂိုလ်ကိုခေါင်းတက်ပြီးတော့ဒိက္ခုဒိက္ခုလို့ဒီလိုလဲခေါ်လို့ရှိပါတယ်။ဒီတော့ ကိုယ်တော်လက်ထက်တော်ကာလကဘိက္ခုနီတွေရှိပြီးတော့ဘိက္ခုနီနဲ့ဆိုင်တယ်ကိုယ်တော်လက်ထက်တော်ကာလကသာပြီးတော့ဥပဒေကဥပသိကတွေနဲ့လည်းဆိုင်လို့ယခုခေတ်ဥပဒေကဥပသိကတွေနဲ့လည်းအကုန်လုံးဆိုင်လာပါပဲဒါကြောင့်သဗ္ဗပရိသသာဒနာဟိဘဂဝါတော်ဓမ္မဒေသနာတို့ဒီလိုအစုံမိတ်ရှိတာပါတော့မြတ်စွာဘုရားရဲ့ ကရုဏာထားပြီးတော့သမိကရံတော်ကြီးနဲ့ဓမ္မကျွေးကြားချက်မှန်ရဟာပရိက္ခ၄မျိုးနဲ့ဆက်ဆက်ပတ်သက်နေပြီတဲ့ကိုလုံးနဲ့ဆိုင်တယ်လို့ဆိုရပိကုနဲ့လည်းဆိုင်တာပဲပိကုနဲ့လည်းဆိုင်တာပဲဥပဒေကလည်းဆိုင်တာပဲဥပဒေကလည်းဆိုင်ရတာပဲအားလုံးပရိက္ခနဲ့ဆိုင်တယ်လို့ဒီလိုဆိုပါတယ်ပတ်သက်နေလို့ဆိုရတယ်ဒီတော့ အကုန်လုံးဒီတရားဟာအလုံးနဲ့ဆိုင်တာဟုတ်လို့အခုမြတ်စွာဘုရားအလိုကြတရားအထုတ်ကြတဲ့ပုဂ္ဂိုလ်များဟာရှင်ဟန်ရလို့ဘောပပတိတအမြင်ရပြီမယ်လို့အလုသဘောကတော့တိရိတာကြီးနှင်ထုတ်နေတာတော့အမှန်ပဲအကျင့်ဆောင်နေတာတော့အမှန်ပဲဆိုတာပါလေဒါရင်ကိုသုံးသပ်လိုက်လို့ရှိရင်သိအားရစရာကောင်းပါလေတိလကကွာခြားတယ်ကြံတဲ့ သမာဓိသိက္ခာပညာသိက္ခာကတော့ယဟတော်များနဲ့တန်းတူပဲဆိုတာပေါ့လေအဲ့ဒါလိုမှတ်ကြဖို့ပါပဲဘုရားမြတ်စွာရဲ့တိကျတဲ့ဓမ္မရှင်ကြားချက်တွေကိုလက်ခံရှင်းသုံးကြတဲ့ပုဂ္ဂိုလ်တွေရဲ့ပါဘိက္ခုဟာနိမ့်တယ်လို့ဆိုပါတယ် ပြီးတော့ညင်ကြသမျှညင်ကြချက်တည်းရဲ့တရားဌာနဖြစ်တယ်ထည့်စရာခွက်ကြီးနဲ့တူတယ်လို့ဆိုတာပါလေထည့်စရာခွက်ကြီးအိုးကြီးနဲ့တူတော့ဒီကြောင့်သူ့ဆိုင်နားထောင်နေဆိုလို့ရှိရင်ဒီဒိတ်ကူရဲ့ဘဝဟာညင်ကြချက်ဆန္ဒများရဲ့ထည့်စရာအိုးကြီးခွက်ကြီးနဲ့တူတယ်လို့ဒါကြောင့်မလို့ တိုးကြောင်နေတဲ့ကာလို့ရှိရင်သူကသာတယ်လို့ဆိုရတယ်။ဟမ်။ဒါကလို့ဒိက္ခုကိုဥတ္တပိတော့ပြောရပါတယ်။ဒိက္ခုကိုယူလိုက်လို့ရှိရင်ပြောလိုက်ပြောလိုက်လို့ရှိရင်ကြံတဲ့ပိဋကကိုလည်းပဲယူပြီးသားဖြစ်တော့တာပါပဲ။သူတို့လည်းကုန်ပြီးတော့ပါသွားတယ်လို့ဆိုပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့လည်းကျင့်လို့ရှိရင်ကျင့်လို့ရတာတွေဟာ အဲ့ဒီပုဂ္ဂိုလ်ဟာဥခွက်ကြီးတဲ့ဘယ်ထက်ကြီးတာဥခွက်ကြီးတဲ့ဘယ်ဖြစ်သွားတော့သူတို့လည်းပဲသိခုမြင်ရတယ်လို့ဆံကကြောင့်ဒီလိုဖွင့်ထားပါတယ်အရှင်းဆုံးအရှင်းဆုံးလူရင်းပြောရမယ်ဆိုလို့ရှိရင်တော့အခုယောဂီများရှင်းသုံးနေတဲ့သိက္ခာဘာဝနာတရားဒီတိပ္ပဌာ အကျင့်ကိုပေါ့လေကျင့်နေတဲ့ပုဂ္ဂိုလ်ဟာဒိက္ခုနေတာပါပဲ။ဘာဖြစ်လို့လဲဆိုတော့သူကြည့်ရတဲ့လက်တွေ့အကျင့်ရဲ့မိမိကဒိက္ခုပါလို့မခေါ်ဘူးပဲလို့သူ့ရဲ့အကျင့်ကဒိက္ခုဖြစ်ကြောင်းကိုပြနေတယ်။ဒီလိုကျင့်နေကျင့်နေဆိုတာအတိအကျမရှိဘဲနဲ့မကျင့်ဘူး။ ကိုဥဒိယောမှာပါတဲ့မိသားတွေဟာဒုက္ခမှာလွတ်မြောက်လို့ရဲ့သူရည်တွေကပါလာတဲ့သူစိတ်ထားလေးကဘာလို့ဒုက္ခမှာလွတ်မြောက်လို့လဲဆိုတော့ဒီဒုက္ခကြီးကြောက်တယ်ကြီးဒါလို့ရှိတာဟုတ်ဘဝဖြစ်ရတာဟာမသက်တာဘူးအိုလာတဲ့ဒုက္ခကြီးရတာအကျုံးနေရတာပဲတဘဝနဲ့မပြီးဘူးဘုရားလည်းဒီလိုဘဝကြီးကြုံခဲ့ပြီးနောက်လည်းဒီလိုဘဝကြီးကြုံရအောင်ပဲဒီတော့ ဘဝဖြစ်ပါကိုပဲသူကြောက်တယ်ဘဝဆင်းရဲစီပဲဆိုတော့သူနားလေတယ်နားလေတော့အဲ့ဒီဆင်းရဲလွတ်မဲ့လို့လားပေါ့အဲ့ဒီတင်ကာလတွေကိုကသံသာရိပယအိတ်စီတိဘိက္ခုဆိုတာပါသံသာရိယုံနာနှစ်ပါးယုံနာနှစ်ဖြတ်ကြည်စည်းကြောင်းကြီးကိုဆက်ဆက်ပြီးတော့ဖြစ်ရ၌ဘယအိတ်စီတိကြောက်ကြရည်ပဲလို့ ရှုတတ်လို့သိက္ခူကြီးပါရဲ့အခုဓမ္မဝိသုကြောင့်မှာပါရတဲ့အမျိုးသားဆိုလို့ရှိရင်သူရှင်ရဲ့ဒီစိတ်ကလည်းရှင်ရင်လို့တရားနဲ့ညီနေတယ်အဲ့ရဆပြီးတော့သူခုနအဆုအမိတ်ရဆိုလို့ရှိရင်သန္တရာမှာကြောက်ခွေရလို့ရှုတတ်လို့သိက္ခူစပြီးတော့လို့သို့တော့တဏှာကိုကြောက်နေုံနဲ့တော့ ။တန်တရားဆင်းရဲတွေကတော့မလွတ်နိုင်သေးပါဘူး။ကြောက်တာကြောက်တာပါပဲ။တာဝကဖြစ်တာဖြစ်တာပါပဲ။ဒီတော့တန်တရားဆင်းရဲတွေဖြစ်ခြင်းအကြောင်းအရင်းကလည်းရပါတယ်။သဘွေရကောင်းတဲ့တန်တရားဆင်းရဲတွေရဲ့အရင်းကအကြောင်းကတော့ကိလေသာတွေပဲ။အကျံအလအနုကိလေသာတွေပဲ။အဲဒီကိလေသာတွေက တန်တရားကိုဆင်းရဲကိုဖြစ်စီတတ်တဲ့တရားကြီးတရားဆိုတွေပါပြီးတော့အကြောင်းကိုပယ်ပါမှအကျိုးကိုပယ်နိုင်ပါတယ်အကြောင်းပယ်လိုက်တာနဲ့လည်းပယ်လိုက်တာနဲ့ပဲအကျိုးလည်းပဲအလိုလိုပယ်ပါပယ်ပြီးတော့ဖြစ်သွားတာလေအကျိုးပယ်လို့တန်တရားကိုဆင်းရဲမှလွတ်တာမဟုတ်ပါဘူးအဲလိုအကြောင်းပယ်ရမှာမြတ်စွာဘုရားကအရှင်းစင်ဟောထားပါတယ်ဒီကတိကသမာဓိတိကပညာတိကပါပဲဒီဟောထားတယ် သီလတိခါကျင့်လို့ရှိရင်အကျဉ်းစားကိလေသာတွေကိုဖြေဖို့ဖြစ်ရှိနေသူပြီးပါတယ်။သမာဓိတိခါကျင့်လို့ရှိရင်ပြယုဌာဏကိလေသာတွေကိုဖြေဖို့ဖြစ်ရှိနေသူပြီးပါတယ်။ဝိပဿနာပညာတွေသိလာလို့ရှိရင်အချိန်တိုင်းအချိန်တိုင်းအမြင့်ပါမကြအငုတ်ပါမကြပါလိမ့်မျိုးပါမကြဖြုတ်နှိမ့်နှိမ့်ဖြစ်ရှိနေသူပြီးပါတယ်။ နောက်အပြတ်ရှိနိုင်တဲ့အရိယာပညာဖြစ်တဲ့အရှိပေါ်လေဒီမှာအဲအရိယာပညာကြီးပေါ်တော့မှာပါပဲဒီမှာဒီတော့တန်တရားကိုဆင်းရဲရင်ထိတ်လန့်နေလို့မပြီးဘူးဆင်းရဲခြင်းအကြောင်းဖြစ်တဲ့ကိလေသာတွေကိုဖြေဖို့ဖြစ်စီမှဒါမှတကယ်အလုတ္တမဒိက္ခုယူရတယ်ဆိုတော့ကြကြလို့ ကိလေသာပင်တိကိဝဘိက္ခုသာဝရကိလေသာဒီလသမารီကျင့်ရအကျင့်တရားမကျင့်လို့ရှိရင်အများသာခေါင်းဆောင်ထားပြီးတော့နေတဲ့အကြအလာနဲ့ကိလေသာတို့ကိုပင်တိတိသိက္ခာ၃ရကျင့်သုံးခြင်းအဖြစ်နှိမ်ရင်းဖြစ်စည်းတတ်သောကြောင့်ဘိက္ခုဘိက္ခုကြီးပါရဲ့ဒီစကားအရဆိုလို့ရှိရင်ရှင်ဟန်ဒီလည်းဘိက္ခုပဲ ဥပါဒကလေးလည်းဒီတိပ္ပာကျင့်ကိုကျင့်ရတယ်ဆိုဘိက္ခုပဲဒီတိပ္ပာကျင့်ကျင့်လို့ရှိဘိက္ခုမိသားကြီးပဲဆိုတဲ့ကျမ်းကအစုံလေးနဲ့မိမိတို့ကြိုက်နေကြတာသိဝန်သာစရာကောင်းတာပဲတိခါသုံးရကျင့်သုံးမှုအရာဘိက္ခုဖြစ်ကိုဖော်ပြရရောက်တာဟောလို့ ဒီတိခါသုံးပါမကျင်ဘူးဆိုလို့ရှိရင်အ ਨੇ စုဝီနည်းတိလတိခါဝီနည်းတော်မှာမကျင်ဘူးဆိုလို့ရှိရင်သမာဓိတိခါနဲ့ပညာတိခါဒါလည်းကျင်းသွားပြီပေါ့ဒီတိခါသုံးရကျင်သုံးဖို့ရဘိက္ခုဖြစ်ရတာမို့လို့ဒါမရှိဘူးဆိုလို့ရှိရင်ဘိက္ခုမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ရတာပေါ့ကိုင်နေဘိက္ခုပေါ့လို့ဆိုတာပေါ့ တရားပြည့်အတန်းနဲ့ပြည့်နိုင်တဲ့အခြေအနေရှိတဲ့အတန်းနဲ့မကျင်ဘူးဆိုလို့ရှိရင်သူ့မှာတောင်းနေလေဟင်းနေပါပြီ။ရှောင်ရှားတဲ့နဲ့ရာဇိရှောင်ရှားကိုတောင်းနေဟင်းနေပြီ။ဆောင်ပွားလိုက်လာတဲ့အရာတွေကိုဆောင်ပွားလိုက်လာကိုတောင်းနေလေဟင်းနေပြီ။လေဟင်းနေပါပြီ။ပမတ္တမိလျော့ပော့စတောင်းလေဟင်းသူဆိုတာအဲ့ဒီရှင်လည်းဝင်သွားတော့ပါပဲ။ဒီတော့ဒီပုဂ္ဂိုလ်ဟာ မကျင်ဘူးဆိုလို့ရှိရင်ယဟန်ပြုတဲ့ကာလကတန်တာတန်ရာဘေးကိုလည်းပဲသူမကြောက်ခဲ့ဘူးလို့ဟိုခံရရောက်ပါတယ်ကြောက်ရင်ဖြစ်မှာပေါ့မကြောက်လို့မကျင်တာပေါ့တနည်းအားဖြင့်လည်းမြတ်စွာဘုရားဆုဆုံးမကျင်အဲအကျိုးအာနိသင်တွေပေါ့လေကျင့်သုံးလို့ရှိရင်အကျိုးအမြတ်ဖြစ်ပုံတွေပေါ့လေကောင်းကောင်းမသိသေးလို့ တတ္တတရားမရှိလို့မကျင့်တာဆိုတာဒီအိပဲထွက်နေပါတယ်ဒီတော့ကျင့်နိုင်တဲ့အရှင်ကြီးရှိရတာနဲ့ဆရာသမားကောင်းတွေရှိရတာနဲ့မကျင့်ဘူးဆိုလို့ရှိရင်တော့ခုနစောစောပိုင်းကပြောသလိုပေါ့ပို့ရှံရဟန်းပေါ့လေဒီလူများရဲ့ပစ္စည်းလေးပါခံယူပြီးတော့ကျင့်သုံးနေတဲ့အလုံးလည်းမရဟန်းလို့သင်ရဖြစ်တော့တာပါပဲ။ ဒီတော့အဲ့ဒီဆင်းရဲမပါရအောင်လို့ကျင့်ကြံများကပฏิပန္နကောဟိဇီဝဝါဟောတုမနုသောဝဘေကုတိသံဃံဒိဋ္ဌတိယောဒီတတိပ္ပဘာဝနာတရားကိုလေးလေးစားစားနဲ့ကျင့်သုံးတဲ့ပုဂ္ဂိုလ်ဟာနတ်သမားပဲဖြစ်ဖြစ်လူသားပဲဖြစ်ဖြစ် ဘိက္ခုစီဝင်တာကြီးပါပဲတဲ့ဒီလိုထုတ်ထားပါတယ်တော့လူသားဆိုလို့ရှိရင်ရှင်ဟန်တဲ့လူသားပဲဥပဒကဥပဒိကယောဂီတွေလည်းလူသားပဲတော့အကုန်လုံးဒီထဲမှာပါတာပါပဲအဲတော့ရှင်တော့လို့ရှိရင်ဘိက္ခုစီဝင်တာကြီးပဲလို့ပြထားပါတယ်အဲဒီအဆိုအမေရဆိုလို့ရှိရင်ဥပဒကကြီးဥပဒိကကြီးကသိအားရစရာကောင်းပါလေမိမိတို့သိခုအမိရပါလားဆိုတာပါပဲ ဝီနည်းတော်အရာဖိုင်ဆုံးတဲ့အဝမိုးပင်မဲ့လို့တုတ်တန်ကြီးအရာဒီလိုဘိက္ခု ရှင်းဝင်ပြီဆိုတာပါလေတန်တရားရှင်ရှင်းရတယ်လည်းပဲကြောက်ကြလို့ရှင်းရမှာလွတ်မြောက်လို့တဲ့သဘောလည်းပါပြီမရှင်းဖြစ်ချင်းအကြောင်းကိလေသာတွေကိုလည်းပဲဒီလိုသဘောကြီးပညာရှင်းတရားတဲ့ဘိက္ခုဖြစ်ပေါ်ပြတဲ့အနေပေါ့လေလက်တွေ့ရှင်းလက်ရှင်းလုံးနေပြီဆိုလို့ရှိရင် တုတ်တန်ကြီးကဘိက္ခုရှင်ဝင်တာမဟုတ်လို့စိတ်ဝန္တာစီကကောင်းတယ်ဆိုတာကလည်းအတိတ်ကြဖို့ပါပဲကြိုးစားအထုကြဖို့ပါပဲကြိုးစားအထုလို့ရှိရင်အထုတော့ကိလေသာတွေကိုတော့ရှင်းမှုဆက်ရှိနိုင်တဲ့အနေအထားကြီးရောက်တော့ပါပါပဲအခုယောဂီများရှင်းသုံးရတဲ့တရားနဲ့ဆက်ဆက်ပြီးတော့ ကိလေသာဒုတိတိတိဟိုဘိက္ခုစာရုနဲ့လက်ပြီးပေါင်းဆက်ပြီးတော့ကြည့်ကြစို့ယောဂီကြီးခံယူပြီးတော့ဖုံးပမှုကစထေချပေါ်တဲ့အာယုတိုင်းကိုသူတို့ထေချလိုက်မှာပေါ့ချင်းချင်းပြီးတော့အားဆက်ရတယ်ရှုပွင့်အောင်ဒီရှုမှတ်တဲ့စိတ်ရောက်တော့အားဆက်ရတယ်ဆိုတော့ ငကောကမထုတ်သေးလို့အခုထုတ်လိုက်တဲ့ခါကျတော့ဝိရိယသွားအားလေးထွက်လာတယ်စက္ကစကအားဆိုင်နေလို့ရှိရင်စက္ကစကဒီအားလေးကြီးထွက်လာတယ်ဟွန်းစမရိလောက်အားဆိုင်နေလို့ရှိရင်စက္ကမောင်60ကြီးအားလေးကြီးထွက်လာတယ်အဲ့ဒီအားကသူ့ကြီးကွက်တွက်လဲဆိုလို့ရှိရင်ကိလေသာလက်မခံပယ်ခံနေလို့ ယုဌာဏကိလေသာဖြစ်ခွင့်နေအောင်ပေးဖို့တတိတဏ္ဍကြောင့်ရဆိုင်ပြီးတော့ဆွဲမြဲတဲ့တတိကလေးဖြစ်လာပြီဒီအာယုဘောမှာတတိကလေးကျသွားပြီရောက်သွားပြီအာယုဘောဖမ်းမိသွားပြီအဲ့ဒီတတိကစိတ်ရှင်ကိလေသာညဉ့်ညမ်းမှုဝင်ရအောင်သူကတော့ကာဝယ်ဆောက်ရှောက်ပိတ်စီပိတ်ဆို့ထားလိုက်တယ်ဟွန်းဒီအစိတ်ရှင်မှာ ရာကလည်းမကဘူးဒေါသလည်းမကဘူးဒီမှာရှုခွင့်အောင်ရောက်သွားတဲ့စိတ်အစဉ်တွေပါဆိုမြတ်စွာရှုတော့ရှုအောင်ဒီမှာစိတ်ကလေးတစ်ခဏတစ်ခဏစီစီလုံးလုံးလေးကြာသွားတယ်စူစီလေးဖြစ်သွားတယ်အဲ့ဒါသမာဓိကိုသိရသမာဓိအဲ့ဒီခိုက်တာပါစိတ်ဟာတခြားတစ်ပါးအာယုန်လေးပြန်ကျင်းပြီးထွက်သွားဘူးဒီပေါ်မှာစူစီဖြစ်တယ်သမာဓိလည်းဖြစ်သွားတယ်တက်တာလည်းတွေ့တယ် တစ်ချက်လောက်ရဆက်ပြီးတော့ဘာလို့တစ်ချက်ကဘာလို့လဲအဲ့ဒီမှာစိုက်ကြသွားပြီဆိုလို့ရှိရင်စဉ်းစားစားအဲ့ဒီစိတ်ကလေးကိုစိတ်ထဲမှာဖြစ်နိုင်တဲ့ပရိယုထနာကိလေသာတွေဒီဝိရသတိသမာဓိဖြစ်အောင်ကိုကမလုပ်ဘူးဆိုလို့ရှိရင်ဒါလေးတွေအားကောင်းအောင်မလုပ်ဘူးဆိုလို့ရှိရင်စိတ်လေသာတွေကနေရာယူသွားပါပေါ့ ဒီဥဒ္ဒရာကိစ္စကြီးကနေရာယူတော့မှာပေါ့ဟောသူ့နေရာမရတော့ဘူးအဲ့ဒါဖြစ်စီတယ်ခေါ်တယ်တိတိဂုဏတိတိဘိက္ခုကိလေသာဝိရတတိသမာဓိမရှိရင်စိတ်ထဲမှာဖြစ်ခွင့်ရှိတဲ့ကိလေသာတွေကိုဘိက္ခုတိတိအားဆိုင်ပြီးတော့ဆွဲဆွဲစွာရှိလို့ရှိအောင်ပါစိတ်ကလေးတစ်ခဏစိုက်ကြရင်စိုက်တာမှာခြေမုတ်ဖြစ်စီလိုက်တော့ကြောင့်ဘိက္ခုဘိက္ခုဤ ဒါလက်ကြည့်ပဲနောက်ချိန်ပြီးတော့အထုတဲ့အလေးထားလေးကကောင်းလာတော့အာရုံနဲ့မှစိတ်နဲ့တဲ့သွားတယ်အဲဒါသမာသင်္ကပ္ပခေါ်တယ်စိတ်လည်းကြသွားပြီရှုပ်ွက်အာရုံနဲ့စိတ်ကလေးနဲ့တဲ့သွားပြီဆိုလို့ရှိရင်ကောင်းလာလေးကိုတဲ့သွားလို့ရှိရင်တောင်းလည်းကျင်းလည်းလှုပ်ကြလည်းကြည့်လာတယ် ခြားခြားပေါ်ရအောင်လေးမှတ်လိုက်လို့ရှိရင်လည်းပဲသဘောမှန်လေးကြည့်ကြည့်ပါလေ။တက္ကိုယ်တိုင်ကြည့်တာမမကံကံကြည့်တာဆရာပြောလို့ကြည့်တာမဟုတ်ဆရာပြောလို့ကြည့်တာမဟုတ်။အဲ့ဒါသမာဓိကြည့်ခေါ်တယ်ပညာခေါ်တယ်။အဲ့ဒီအာရုံမစိတ်နဲ့တည့်သွားတယ်မှန်မှန်ကြည့်လိုက်တဲ့သဘောကခန္ဓာမျိုးကိလေသာတွေကိုအပြတ်ရှင်းလိုက်တာပဲအငုတ်ကိလေသာတွေကိုဖြုတ်ပြလိုက်တာပဲတစ်ခဏတစ်ခဏမရှိဘူး ဒါလည်းကိလေသာပင်လေးကြီးဘိက္ခုပဲကိလေသာအာရုံမစိတ်နဲ့မတက်လိုက်ဆောင်ပြီးတော့အမှန်တည်းမသိလို့ရှိရင်ရှိခွင့်ရှိနေတဲ့ကိလေသာမျိုးကိုပင်တတိတိမျိုးပြုတ်အောင်မျိုးပြအောင်အငုံပြုတ်အောင်ဖြစ်ရှိလိုက်တော့ကြောင့်ဘိက္ခုဘိက္ခုဒီသမာဓိဘိက္ခုပညာဘိက္ခုလူတွေပါဆိုလို့ရှိရင်သောက်ကြည့်သောက်ပြီးတော့သီလ မကြို့မညှိုးဆိုလို့ရှိရင်အဲ့ဒီဒီလားနဲ့အကျဉ်းစားဝိရိကမကိလေသာတွေကိုဖြစ်စေတာပဲကွာကိလေသာတိလမရှိလို့ရှိရင်တိလကျက်လို့ရှိရင်ဖြစ်ခွင့်ရှိနေတဲ့အကျဉ်းစားလူကျုစော်ကားတဲ့ဝိရိကမကိလေသာတို့ကိုဝိရတိတိကိုယ်ဆုပ်ငြိမ်အောင်ပိုက်လျှောက်ထိမ့်သိမ်းခြင်းအဖြစ်ဖြစ်ရှိတဲ့သောကြောင့် ဘိက္ခုဘိက္ခုအဲ့ဒါသီလဘိက္ခုခေါ်ပါတယ်သီလဘိက္ခုသီလရှိတော့သီလဘိက္ခုသမာဓိရှိတော့သမာဓိဘိက္ခုပညာရှိတော့ပညာဘိက္ခုပေါ့လေအဲ့ဒါပဲဒါလက်တွေအဲ့ဒါမှာတိက္ခာတရားကိုချိုးချခြင်းချင်းဖြင့်ကိလေသာတွေကိုနှိထုတ်နိုင်ရရှိတဲ့ပဋိစ္စအဖြစ်ဖြစ်တယ်လို့ သိရိတာတွေကိုလည်းအကျင့်သုံးရတဲ့ပေါက်ဖက်ဖြစ်ပြီးဖြစ်တာဟုတ်လို့ဘိက္ခုလည်းပြီးတော့တာပါပဲဘိက္ခုပြီးလို့ရှိရင်လည်းပပ္ပတိတာပြီးတော့တာပါပဲဒီတော့ဒီအကျင့်တွေကျင့်ကိုကျင့်လို့ရှိရင်သိရိတာတွေကလှုပ်လှုပ်ရှားရှားနဲ့ဒီမငြိမ့်တဲ့ဟုတ်ပူလောင်ပူလောင်နေအဲဒီအကျင့်တွေကျင့်နေတဲ့ခါကျတော့သိရိတာတွေငြိမ့်နေတာဝတ်နေတာအေးနေတာပဲ ဒီတော့သိက္ခာတုရမဲ့ရင်ငကူကယုတ်ကိတာနေပြီးတော့သူ့ဘွက်ထားလာပြီးတော့ကျွလုံတဲ့ပိုင်းကြီးလည်းဖြစ်သွားနိုင်တယ်။မငြိမ့်သက်မအေးကြဘူး။ဟောအပိဓိတာလည်းရှိပြီးဒိဋ္ဌုလည်းရှိပြီးဆိုလို့ရှိရင်အကုသလဓမ္မေသမေတိတိသမနောဆိုတာအကုသလဓမ္မေသိက္ခာ၃ရမဲ့လို့ရှိရင် အဲမငြိမ့်သက်တဲ့အကုသိုလ်ကိလေသာတို့ကိုသမေတီတိငြိမ့်သက်အေးချစေတတ်သောရောက်သမနောသမဏမီတဲ့သမဏလည်းမြည်သောကြတယ်အမိကမဟုတ်ဘူးအတိတ်ပဲရှိတဲ့သမဏပဲအဲတော့သမဏတမရှင်းလုံးတော့သမဏတမရှင်းလုံးတော့ကိလေသာတွေငြိမ့်အေးတဲ့အကျိုးရလာသမဏစုခရတယ်မကြည့်ရမရဘူးပေါ့ ဟင်းသမဏအမိခံပြီးတော့သမဏဓမ္မကမရှိဘူးဆိုလို့ရှိရင်သမဏတိကပဲရတော့မလဲအဲတော့ဟိုလျှောက်လေဒီလျှောက်လေကြည့်ရပက္ခကိယလျှောက်လေပြီးတော့အလကအရှင်ဆုံးတဲ့အပေါ်စားပေါ်အပေါ်စားအဆောင်တော်ဖိတ်ခုပဲဖြစ်တော့တယ်ဒီတိတိတန်ရင်းကြောင်း သိက္ခာစရဲကိုရှင်းမှသမဏဓမ္မရှိမှသမဏသိကအကျိုးရလစိတ္တငြိမ်းချမ်းသာရနိုင်တယ်လို့ဆိုတော့အမိကသမဏသာဖြစ်ပြီးတော့သိက္ခာသုံးရမကျင့်ဘူးဆိုလို့ရှိရင်ကာမဂုဏ်ချမ်းသာရဲ့အစာဘုံရတော့သာတဲ့သမဏချမ်းသာလည်းပဲလက်လွတ်တဲ့ ကာမဂုဏ်ချမ်းသာကိုလည်းပဲကြောခိုင်းထားခဲ့တယ်ဆိုတော့အဲဒီကာမဂုဏ်ချမ်းသာနဲ့လက်လွတ်သွားတယ်ချမ်းသာနဲ့မျိုးလက်လွတ်သွားတော့ဒီပုဂ္ဂိုလ်ဟာကြားဆောင်နေတာပဲဆိုကြားဆောင်ကမရောက်ရအောင်အခုလက်ရှိအရှင်ဟံများသို့တော်ဘယ်ကတော့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်အရှင်ဟံဘုရားရောက်ခဲ့ပြီမယ်လို့သောသလိုရောက်သလိုရောက်ခဲ့ပြီမယ်လို့ သာသနာနဲ့လျော်တဲ့အခုလိုသတိကဘာဝနာတရားရှင်းကိုကြုံပြီးဆိုလို့ရှိရင်ယဟန်စစ်စစ်ဖြစ်နိုင်တယ်ဘိက္ခုစစ်စစ်ဖြစ်နိုင်တယ်သမဏစစ်စစ်ဖြစ်နိုင်တယ်ဆိုတာပေါ့လေကောင်းသဘောပေါက်နားလည်ပြီးတော့စိတ်ရှိတဲ့လုံလဆိုင်ဆိုတဲ့အတိုင်းပေါ့လေကျိုးစားအထုကြဖို့ပါပဲလက်ဖက်ကကြပါမိမိကမင်းကြီးကရှင်နာကတင်ကိုမေးတာအရှင်ဖြားတို့ ရှင်ရရှိခံယူရတာဘာအကျိုးရှိတယ်လဲအထုတိတ်ကျိုးကဘာလဲဆိုတာပါလို့မိဘရဲ့အရှင်ကိုရှင်နာကဒီနာအရှင်ကြောင့်လေးတွေနောက်နေ့ကျမှဆက်ပြပြီးတော့ဒီနေ့တဏှာကြီးပြည့်သွားတာနဲ့ဒီမှာပြည့်ကြအောင်လို့